1983ခုနှစ်စက်တင်ဘာလ10ရက်နေ့ကောဇာတက္ကီ1385ခုနှစ်ဝါကောင်လပိကျော်10ရက်နေ့ပိုရိမြန်တစ္ဆာရွှေပြည်ဓမ္မရိပ်သာဆရာတော်ဘုရားကြီးမှုကျင်းပသောကုရတရားစခန်းမှာတတ္တမမြောင်နေ့ဖြစ်ပါရဲ့ရှင်ယောဂီသူတော်စင်ပေါင်းလို့ရှင်ဘုရားတရားသာတာ ယန္နာရောမြတ်သမားနဲ့တကွာတရားပြဆရာဖြစ်တော်မူသောပေါ်ရိယံတစ္ဆာရှိပြီးဓမ္မရည်သာဆရာတော်ဘုရားကြီးဤတိလကုံတမာရိကုံပညာကုံတို့ကိုအာရုံပြု၍ယူသည်စွာဖြင့်ဩဃာတကရောကျူဖြင့်ရှ िख ုကရောကြပါတော် တတိယတစ်ချိန်နှစ်ချိန်သုံးချိန်မြောက်အောင်တရားယေဒနာတရားယေဒနာသံဃာယေဒနာယေဒနာမြတ်တော်မှာတို့ကိုဒီလိုစီအလေးအမြတ်လက်ဆုံးမိုး၍ရှိဖို့ပူဇော်ပူညောမှန်လျှော့ရောပါဤရှင်ဗျာ သာသမာဆရာသမားတို့အားလက်ဆက်ဖြာအင်္ဂလိပ်တွေဝေတိရှိ၍ယုတ်တိမြတ်တို့လက်ဆုံးမှုရှင်ကိုပူဇော် အစွဲကိုဖြတ်ချဖို့ရန်အတွက်ဖြစ်စေယုံနာတွေကိုရှုရှုမှတ်တဲ့အခါမှာနံတရားကိုရှုတတ်အောင်လေ့ကျင့်ပေးတဲ့သဘောပေါ့နော်နံတရားတွေကိုလည်းရှုရမှာယုတ်တရားကြီးပဲရှုလို့မရဘူးအမှန်ကတော့ ဆာလာပေလာအတိုင်းပြောမယ်ဆိုရင်ရုပ်တရားတွေကိုကောင်းစွာရှုမှတ်နိုင်လာလို့ရှိရင်ဉာဏ်တရားကလည်းထင်ရှားလာတာပဲတခုကံရင်ပုံလို့ပြီးတယ်ဆိုတဲ့ဘောဆိုတယ်နော်ရုပ်တရားကိုကောင်းစွာရှုမှတ်နိုင်လို့ရှိရင်ဉာဏ်တရားကလည်းထင်ရှားဖြစ်ပေါ်လာတာပဲထင်ရှားလာတဲ့အတွက်ရှုနိုင် မှန်တယ်အဲ့တော့ကိုရှုနေတဲ့ရှုွက်ကိုတေချာကြနာစူးစမ်းပြီးတော့ရှုမှတ်ဖို့ဒါပဲလူရင်းဖြစ်တယ်။နောက်နားလည်ဖို့နော်။ကိုယ်အတရားခွဲမနေနဲ့။ကိုရှုနေတဲ့ရှုွက်ကိုပြီးပြီးပြင်းပြင်းတေတေချာချာစူးစမ်းပြီးတော့ရှုမှတ်ဖို့လိုလားမလိုလား။အဲ့ဒါအရေးကြီးပါလေ။ရရှိမှတ်တဲ့အခါ ယုတ်တရားကိုပဲရှုရမယ်နံတရားကိုပဲရှုရမယ်ယုံနာအစုံရှုရမယ်ဒီလိုတွေရွေးမနေပါနဲ့နော်ကာယဝေဒနာစိတ်ဓမ္မလို့မဟာဒိဋ္ဌာနာဒုက္ခကြီးရဲ့၄ခုရှိတဲ့အခါကာယကြီးရှုလို့မရဝေဒနာကြီးရှုလို့လည်းမဖြစ်စိတ်ဓာတ်ကြီးရှုလို့လည်းမဖြစ်ဓမ္မကြီးရှုလို့ ပေါ်လာကဘာပေါ်လဲပေါ်လာကိုရှုနိုင်ဖို့လိုတယ်ဘောပါပါပေါ်လာကိုရှုနိုင်တာရှိဖို့လိုတယ်ကာယပေါ်ရင်ကာယရှုမယ်ဝေဒနာပေါ်ဝေဒနာရှုမယ်စိတ်ကပေါ်ရင်စိတ်ကိုရှုမယ်ဓမ္မပေါ်ရင်ဓမ္မကိုရှုမယ်အဲဒီလိုရှုနိုင်ဖို့အတွက်ကမူလကမ္မထံဖြစ်တဲ့ပင်နိုင်ကမ္မထံပေါ်မှာ ဘယ်နိုင်ကမ္မထံကိုယုတ်ကမ္မထံအဖြစ်ယူထားတာဖြစ်တဲ့အတွက်မိမိရဲ့ဘယ်နိုင်ကမ္မထံကိုကျွမ်းကျင်လေလေကျန်တာတွေကအလိုလိုရှုမှတ်လို့ရသွားနိုင်ပါလေတခုပိုင်ရင်ကုန်လုံးနိုင်သွားလိမ့်မယ်တခုကိုပိုင်ပိုင်ပိုင်ပိုင်ပိုင်နိုင်နိုင်ကိုင်နိုင်ကျန်တဲ့ဟာတွေကိုလည်းသူကကိုင်နိုင်သွားလိမ့်မယ်ဘောပေါက်တယ်နော် အဲဒါကြောင့်ဒါလေးကိုလည်းရှုအောင်မယ်စိတ်ကူးလေးလည်းသူကရှုအောင်မယ်အဲကြောင့်မတရားပိုင်ရှင်ဖြစ်တော်မူသောသုံးလောကထောတာရှင်တော်မြတ်ဘုရားကိုရှင်ကိုကြောကြရအောင်နမောတတ္တဘဂဝတောအာရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတ္တဘဂဝတော ရှုတဲ့ပုဂ္ဂိုလ်သည်ယုံနဲ့နာကိုရှုွက်ထဲမှာအရင်ဆုံးဖော်ထုတ်ရတယ်။ပုဂ္ဂိုလ်တ attva မဟုတ်ဘူးရှုနေတာဟာယုံနဲ့နာပဲလို့သိအောင်မိမိဉာဏ်ကအရင်ဆုံးမှလုပ်အောင်လေဖော်ထုတ်ရတယ်။စာပြီးတော့ဖော်ထုတ်တဲ့အခါမှာရှုမှတ်တာကလည်းငါပဲ အာယုံကလည်းငါပဲဒီလိုပဲငါအနေနဲ့ရှုနေတယ်ပုဂ္ဂိုလ်အနေနဲ့ရှုနေတယ်တ attva အနေနဲ့ပဲရှုနေတယ်ဒုက္ခမယဉာဏ်နဲ့ဆရာသမားပြောပြလို့ဒါလေဒါကရုပ်ပဲဒါကနာမ်ပဲလို့ဒီလိုသိတာတကယ်ကိုကသိတာတော့မဟုတ်ဘူးကိုဉာဏ်နဲ့သိတာမဟုတ်သေးသည့်အတွက်ကြောင့်ကိလေသာကလည်းပါခွင့်မရှိဘူးတဲ့ယောနေခွင့်လည်းမရှိဘူး ဆိုလိုတာကတော့ကြည့်ပေါ့ကိုယ်ဆဲနေတဲ့လူကိုပုဂ္ဂိုလ်တ attva လို့မြင်လိုက်တာနဲ့စိတ်ဆိုးတယ်ဆိုတာဖြစ်သွားတာပဲလေတကယ်လို့ကိုယ်ဆဲနေတဲ့လူကိုယုံနံပဲလို့မြင်စိတ်ဆိုးလို့ရပါမလားမရဘူးယုံနံမြင်တဲ့အဆင့်ဆိုတာတုံးကိုဆင်မြင်တာနော်စဉ်းစားပါယုံနံလေးကိုမြင်တဲ့အဆင့်သည်တော်တော်ကိုအဆင့်မြင့်တဲ့အသိဉာဏ်ဖြစ်ပါ လူတိုင်းရနိုင်ပါတယ်အားလုံးကဒါလေးကိုသဘောပေါက်နေတာပဲလူတရားနဲ့နန္တရားနော်သွားကျင်တာကနာသွားနေဟန်ကယုတ်ဘယ်လိုသိကြလဲဟုတ်တယ်မဟုတ်လားသူမဟုတ်ငါမဟုတ်သွားတာနာနဲ့ရုပ်ဆိုပြီးတော့လေစားကျင်တာကနံစားနေဟန်ကယုတ်သူမဟုတ်ငါမဟုတ် ဒီလိုတွေကြားဘူးနေတဲ့အခါကျတော့ယုံနာပဲလို့ဒီလိုသိတာတကယ်သိတာတော့မဟုတ်ဘူးတကယ်သိရင်စိတ်ဆိုးစရာမရှိတော့ဘူးဝမ်းနည်းစရာမရှိဘူးဒေါသဖြစ်စရာမရှိဘူးလောဘဖြစ်စရာမရှိဘူးမာနဖြစ်စရာမရှိဘူးမဖြစ်တော့ယုံနိုင်ကြီးပဲကိုယုံနံပဲလို့မြင်လိုက်တာနဲ့ဉာဏ်နာတွေပါမှမရှိတော့ဘူး အာတော်တော်နေသွားတယ်ဒီလောဘဒေါသမောဟအာတော်တော်ကိုနေသွားတယ်အပိတိုင်ချုပ်ပြတ်သွားတဲ့အဆင့်ကိုတော့ပြောတာမဟုတ်ဘူးเนาะတော်တော်ကိုအာနေသွားတယ်ယုံနဲ့မြေယုံမြလောက်ကလေးနဲ့အာနေနေပြီအဲ့ဒီသစင်တက်ပြီးတော့ယုတ်ကြောင်းနံဖြစ်တယ်နံကြောင်းယုတ်ဖြစ်တယ်ဆိုရက်ယုံနဲ့နှစ်ပါးရဲ့ကြောင်းကျိုးဆက်နွယ်လှူရှားနေခြင်းဒီပုဂ္ဂိုလ်တ attva ဖြစ်တော့ မိမိဉာဏ်ကထင်တယ်အမှန်ကတော့ရုပ်အကြောင်းနာငါအကျိုးနာအကြောင်းရုပ်အကျိုးဒီလိုဖြစ်နေတာမလားဘောင်းမှုပေမှုတစ်ခုလေးပဲရှိပေါ့ဘောင်းမှုဆိုတဲ့ရုပ်ကလေးရှိလို့ပါတယ်ရှုမှတ်မှုဆိုတဲ့နာကလေးဖြစ်ပေါ်ရတယ်ဟုတ်လားမဟုတ်လားနော်ရှုမှတ်ခြင်းနဲ့စိတ်နာကလေးဖြစ်ပေါ်လို့ဘောင်းမှုတွေပေါ်လာရတယ် ဝင်လေထွက်လေလည်းဒီတိုင်းပဲဆိုတဲ့အခါကျတော့ရုပ်နဲ့နာမ်နဲ့ပဲကြောင်းကျိုးဆက်ပြီးတော့မှကိုဘဝတစ်ခုလုံးမှာခြေလဲနေတာကိုကိုကပုဂ္ဂိုလ်အဖြစ်ပတ္တဝါအဖြစ်ကိုလက်ခံယုံကြည်နေတာအဲ့ဒီလက်ခံယုံကြည်နေတဲ့အမှားကိုဘုန်းကြီးတို့ကအမှန်ဖြစ်အောင်လုပ်ပေးတာအဲ့ဒီအမှားကိုအမှန်ဖြစ်အောင်လုပ်ပေးတဲ့လုပ်ငန်းကိုဝိပဿနာလုပ် ဘာလုပ်နိုင်လဲတော့မာရာကိုတဲ့မာမန်သစီတိရင်တိချင်းစွန့်ပယ်လင်းလို့အတင်းယူဆွဲဖားမွေခဲတော့အတင်းမှတ်တော့မစွန့်လို့ကဤကိုဒုက္ခတော့မရဘူးမာနေမာနေမာကြောင့်တိတိချင်းပါတော့စွန့်ရမယ် နော်အတင်းယူဆွဲဖားငွေခဲသူတဲ့ဖားကငွေခဲထားတယ်လို့အတင်းယူဆွဲဖားငွေခဲသူကိုကဒီဟာကိုမစွန့်နိုင်ဘူးဆိုဤကိုဒုက္ခနောင်မရဘူးဒါကြောင့်မို့လို့ဒီယုတ်တရားနံတရားမဟုတ်ဘူးလို့သိတယ်အတိကပါတယ်အတိမှာ နော်အတိမတ်ယုတ်တရားနံတရားလို့သက်ခံမှာအတိမတ်ယုတ်တရားနံတရားလို့မဟုတ်ဘူးလို့သိနေတဲ့အတိကအတိမတ်အဲ့မှားတာကိုရအောင်မိမိဉာဏ်ကပေါ်ထုတ်ဖို့လိုလားမလို့အရေးကြီးတယ်နော်ယုံနံလေးတိယုံများနဲ့ယုံနံရဲ့အကြောင်းကျိုးဆက်တိယုံများနဲ့ဒီနှစ်ခုလောက်သိရင်ကလျာဏပုထုဇဉ်လို့ခေါ်တယ်ဘယ်လို ရှိဘလောက်အားကောင်းလဲဆိုတာလေနော်သုလသောတာပန်လို့ခေါ်တယ်ဘလောက်အားကောင်းမလဲသုလသောတာပန်ဆိုတာဗါတယ်လေအမခံချက်ပါရှိလို့သူကတဘောကအပေမလားဘူးဆိုတဲ့အမခံချက်ရပါတယ်လေဟုတ်တယ်မဟုတ်လားသုလသောတာပန်ဘလောက်အားရှိဒါကြီးကိုလည်းဘယ်သူမှမတားနိုင်ဘူးနော်အပေမကြအောင်ဆိုဘယ်သူမှမတားနိုင်ဘူးဘုရားလည်းလာပြီးတော့ မင်းလှုပ်ချင်တာလို့အပေမကြအောင်ငါတားဆီးပေးမယ်လို့မလှုပ်နိုင်ဘူးလေဘုန်းကြီးတို့ကိုကိုွယ်မှုနိစနစ်ရဲ့ဉာဏ်သက်ဝင်ကိုဝိပဿနာသမားတွေမှာမန်ကန်ဖို့လိုလားမလိုလားဘုရားကိုကိုကိုွယ်ခြင်းသည်ဘာအတွက်ကိုကိုွယ်တာလို့အသိဉာဏ်ဖြစ်ဖို့ကိုကိုွယ်တာနော် အသိဉာဏ်ဆိုသည့်နေရာမှာလေမန်ကန်သောအသိဉာဏ်ရဖို့ကိုယ်ွယ်ခြင်းဖြစ်တယ်။ဘုရားကိုယ်ွယ်တာဘာအတွက်ကိုယ်ွယ်တာလဲ။မန်ကန်သောအသိဉာဏ်ရရင်အကောင်းဆုံးအကြောင်းကျိုးအမှန်မှန်ဖွင့်နိုင်အောင်ဖွင့်နိုင်တကယ်လို့မင်္ဂန်သောအသိဉာဏ်ကိုမရဘူးဆိုရင်ကိုလျှောက်နေသောလမ်းက မှားလားမှန်လားဆိုတာသိသိချာချာသူကမသိနိုင်မြတ်စွာဘုရားကိုကိုးကွယ်ခြင်းသည်မြတ်စွာဘုရားကကိုယ့်ရဲ့အလိုဆန္ဒတွေကိုဖြည့်ဆည်းပေးနိုင်ဖို့ကိုယ့်ရဲ့ဘဝကိုပြောင်းလဲပေးနိုင်ဖို့ကိုးကွယ်တယ်ဆိုရင်အသိဉာဏ်မရှိတဲ့ကိုးကွယ်ခြင်းလို့ခေါ်တယ်။ဒါအသိဉာဏ်မရှိ။ကိုယ်တူဦးတရားရောက်တကူရှင်တရားရောက်ကတခါလေကိုကိုယ့်ရဲ့အလိုဆန္ဒတွေကိုဖြည့်ဆည်းပေးမယ်။ နော်ကိုယ့်ရဲ့အဆင်မပြေမှုတွေအားလုံးစင်ပြေအောင်ဖန်တီးပေးမယ်လို့ယုံကြည်နေတာဟာကိုကိုကိုမမမမမသိပဲနဲ့ကိုယ့်ရဲ့အသိဉာဏ်ကိုကိုမယုံကြည်ရကြကိုဘဝကိုကိုလက်ထဲမှာမထည့်ထားရကြဟုတ်တာလည်းမဟုတ်ပါဘူးဒါလေးကလေဘုန်းကြီးတို့ဗုဒ္ဓဘာသာတွေကအားကိုပုံမာနေတယ်နော်မြတ်စွာဘုရားကိုအားကိုးတဲ့အခါကျတော့ အားကိုးပုံတွေကဘာဖြစ်နေလဲမှားနေတယ်တကယ်ဘုရားကိုကိုယ်ွယ်တယ်ဆိုတာဘာအတွက်ကိုကိုယ်တာလဲမှန်ကန်သောအသိဉာဏ်ရရှိဖို့ပဲမြတ်စွာဘုရားလည်းမမပါဘူးဘာမှမမနိုင်ဘူးဟိုလည်းတတိဖြစ်အောင်လုပ်ငန်းတွေအဆင်ပြေအောင်ဆိုတဲ့လောကီကိစ္စတွေဘုရားဘာမှမလုပ်ဘူးလားနော်ဘုရားကလေအကုန်လုံးပြီးစေ ဖြစ်စေဆိုတဲ့ဘုရားမျိုးမဟုတ်ဘူးကိုကိုကိုအာကိုတတ်အောင်သင်ပေးတဲ့ဘုရားမျိုးကိုအသိဉာဏ်နဲ့ကိုကိုဘဝကိုယက်တည်နေအောင်သင်ပေးတဲ့ဘုရားမျိုးဆိုတော့ကိုကိုကိုလွတ်လပ်မှုရအောင်ကိုအသိဉာဏ်နဲ့ကိုလွတ်လွတ်လပ်လပ်ယက်တည်နိုင်အောင်သင်ပေးသောဘုရားမျိုးဖြစ်ပါတယ်နော် ကိုယ်ကိုလွမ်းမှုပြီးတော့အရာအလုံးဘုရားအစီအမံတိုင်းဆောင်ရွက်မယ်ဘုရားကကူညီမယ်ဘုရားကစောင့်ရှောက်မယ်ဆိုတာမျိုးမဟုတ်ဘူးမင်္ဂန်သောအသိဉာဏ်ကိုရမှသူကလည်းပဲနော်မြင့်မြတ်တဲ့အသိဉာဏ်ကိုရတာနဲ့တူတူပဲသစ္စာတရားဆိုတာအမြတ်ဆုံးပဲဒါကြောင့်မင်္ဂန်သောအသိဉာဏ်ဆိုတာသစ္စာပဲ မာကြောင့်တစီသိလင်သိခြင်းစွန့်ပယ်လင်းတော်အတင်းယူဆွဲဖားမွေခဲသို့အတင်းမတ်သို့မစွန့်လိုကဤကိုဒုက္ခနောင်မရဘူးသဘောပေါက်လားမားနေတယ်ဆိုရင်စုံမထားနဲ့ဘာလုပ်လိုက်လဲအတင်းယူဆွဲဖားမွေခဲသို့တဲ့ဤကိုဒုက္ခနောင်မရဘူးသဘောပေါက်လား မှန်မှားနေတယ်လေဗုဒ္ဓဘာသာလေတခုခုအစင်မပြေဘဒုသရိယလည်းကဲပြောမိမိအသိဉာဏ်ကိုအားကိုးသလားဘုရားကိုသတိရသလားမိမိဘုရားသင်ပေးသောဤစနစ်အတိုင်းမိမိအသိဉာဏ်ကိုအားကိုးသလားစဉ်းစားနော်သူများကိုအားကိုးရင်အင်အားမဲ့တယ်လို့မခံစားရဘူး တခုခုအစင်မပြေဘူးဆိုအင်အားမဲ့တယ်လို့ဖြစ်လာတယ်စိတ်ကအင်အားမဲ့တယ်လို့ဖြစ်လာပြီးတော့အသိဉာဏ်ဘုရားသင်ပြီးတော့အသိဉာဏ်ရှိတဲ့ပုဂ္ဂိုလ်ဟာထားကိုအကောင်းအကောင်းဆိုသူခွဲတော့မယ်လေအကြောင်းကျိုးသူစဉ်းစားတော့မယ်လေဒီဟာကိုသူ့ဉာဏ်နဲ့ဘယ်လိုဖြည့်ရှင်းနိုင်တယ်လဲဆိုတာသူစဉ်းစားနိုင်တယ်ဒါကလောကီမှာဖြစ်တဲ့ဟာပြောတာဘုန်းကြီးကဘုရားရဲ့ ပေးတဲ့အသိဉာဏ်ကိုလောကီမှာအဓိကသုံးဖို့မဟုတ်ဘူးအမှန်တရားကိုရှာဖွေတဲ့လုပ်ငန်းမှာအဓိကသုံးဖို့နော်လောကီကိစ္စတော့ကျွဲကူးရပါပေါ့လေကျွဲကူးရပါပေါ့နော်တကယ်သုံးရမှာကဘယ်နေရာမှာသုံးရမှာလဲသစ္စာကိုရှာဖွေတဲ့နေရာဒါမှမဟုတ်ရင်အမှန်တရားကိုရှာဖွေတဲ့နေရာမှာမြတ်စွာဘုရားပြီးတော့ မြတ်စွာဘုရားသင်ပေးသောအသိဉာဏ်ဖြင့်ဒါကိုအသုံးပြုအောင်ပါလောကီရေးရာတွေကဘာမှမထူးဆန်းပါဘူးဟလာဒီပြဿနာတို့ခက်ခဲတို့အဆင်မပြေမှုတို့ဟုတ်နော်မကြည်လင်မှုတို့ဆိုတာဒါတွေထူးဆန်းသလားဒါတွေကဘာမှမထူးဆန်းတဲ့အရာတွေနော်ဘာလို့မထူးဆန်းတာလဲဆိုတော့ဘုရားကိုယ်တိုင်ကြုံထားတာလေသူကမလွတ်ဘူးဒါဟိုဘယ်လိုခေါ်မလဲ မျိုးစစ်ချပြီးအပင်ပေါက်ပြီးဘာမှဖယ်ရှားလို့မရတော့ဘူးလက်ခံရမှာပဲဘဝရပြီဆိုတဲ့ဒီဒုက္ခတွေကပါလာပြီးသားဖြစ်တော့ဖယ်ရှားလို့ရသေးရလားမရတော့ဘူးမရရင်မလုပ်ဘူးလေလက်ခံရမယ်လက်ခံပြီးတော့မှအသိဉာဏ်ဖြစ်အောင်ကြိုးစားရမယ်ဒီရမယ်လောကထဲမှာဖြစ်ပေါ်နေတဲ့အရာအလုံးကိုအသိဉာဏ်ဖြစ်အောင်ကြိုးစားနိုင်တာဟာ ဗုဒ္ဓသင်ပေးသောပညာရပ်များဖြင့်သာဒီအသိဉာဏ်တွေကိုကျော်လွှားနိုင်ပါလေ။ဒါကြောင့်မို့လဲမြတ်စွာဘုရားဗုဒ္ဓသလောကဓမ္မေစိတ်တံယတနကံပတိစိတ်ကလေနကံပတိမတုံလို့တော့ဘူးတဲ့ဗုဒ္ဓသလောကဓမ္မေဟိဒီကံစကလုံးသုံးနာတော့လောက ဓမ္မေဟိကြောင့်တင်မကအဲ့စကလုံးလေလောကဓမ္မေဟိဆိုတဲ့ဘာကိုပြောတာလဲအဲလောကရဲ့တဘာဝတွေပဲဟုတ်တယ်မလားဖုဒ္ဓတာလောကဓမ္မေဟိလောကဤတဘာဝတရားများသာဖြစ်ပါလေမထူးဆန်းဘူးဒါတွေဘလို့ကြုံကြုံလောကရဲ့တဘာဝတရားတွေဟာတုံ့လုဖို့မဟုတ်ဘူးနတ်ကမ္ပတိမြတ်စွာ ဘုရားယဟန္တာတော်ပတုံလို့တော့ဘုန်းကြီးတို့ကဘုရားတို့ယဟန္တာတော်ဘာလို့ပတုံလို့တာလဲဘာလို့ပတုံလို့တာလဲထိတ်တန်အသိဉာဏ်တွေပြည့်စုံသွားလို့ဘာလို့မတုံလို့တာထိတ်တန်အသိဉာဏ်များပြည့်စုံသွားလို့မတုံလို့တော့ဒါကြောင့်ဘုန်းကြီးတို့ကအသိဉာဏ်တိုးမြင့်ရေးလုပ်ငန်းကိုလုပ်နေတယ်လို့မှတ်ရပါ ဝိပဿနာရှုနေတာဒီဘာလုပ်ငန်းပါလို့အသိဉာဏ်ဒုမြင့်ရေးလုပ်ငန်းကိုလုပ်နေတယ်။ထိုအသိဉာဏ်ဒုမြင့်ရေးလုပ်ငန်းကလည်းဘယ်ပေါ်မှာအခြေခံသောအသိဉာဏ်ဒုမြင့်ရေးလုပ်ငန်းလဲ။ဘယ်ပေါ်မှာအခြေခံတဲ့အသိဉာဏ်ဒုမြင့်ရေးလုပ်ငန်းပါလဲ။ယုံနံပေါ်မှာအခြေခံသောအသိဉာဏ်ဒုမြင့်ရေးလုပ်ငန်းဖြစ်ပါတယ်။တနည်းအားဖြင့်ပရမတ္ထ ဓမ္မပေါ်မှာအခြေခံသောအသိဉာဏ်ဒုမြင့်ရေးလုပ်ငန်းဖြစ်ပါတယ်။ဘယ်မှာအခြေခံမလဲ။ပရမတ္ထဓမ္မပေါ်မှာအခြေခံသောအသိဉာဏ်ဒုမြင့်ရေးလုပ်ငန်းဖြစ်ပါတယ်။သဘောပေါက်တယ်နော်။တရားမှတ်နေတယ်ဆိုတာဟိုလိုတွေးခြင်းလို့ဒီလိုတွေးခြင်းလို့သောတပန်ဖြစ်ခြင်းလို့ဘာဖြစ်ခြင်းလို့ညာဖြစ်ခြင်းလို့ဆန္ဒထက် ပရမတ္ထဓမ္မပေါ်မှာအသိဉာဏ်တိုးမြင့်ရေးလုပ်ငန်းကိုတို့ကလုပ်နေတယ်လို့ဒီလိုသဘောပေါက်ပါမယ်ပရမတ္ထဓမ္မလို့ဆိုလိုက်တာဟာယုတ်ဓမ္မနန္ဓမ္မသည်ပရမတ္ထဓမ္မဖြစ်ပါတယ်ယုတ်နံပေါ်မှာပဲအလားအသိဉာဏ်တိုးမြင့်ရေးလုပ်ငန်းကိုတို့ကဆောင်ရွက်နေ ဒါကြောင့်မို့ယုံနာမဟုတ်ပဲနဲ့ပုဂ္ဂိုလ်တ attva ပေါ်မှာအခြေခံသောအသိဉာဏ်တိုးမြင့်သောလုပ်ငန်းသည်သစ္စာဆိုင်အောင်တဏှီအားဖြင့်သစ္စာသိမြင်အောင်ဆောင်ရွက်နိုင်ခြင်းမရှိဘူးသဘောပေါက်လားသစ္စာသိအောင်ဆောင်ရွက်နိုင်ခြင်းမရှိဘူးဘယ်ပေါ်မှာအခြေခံလုပ်လို့ရတော့ပုဂ္ဂိုလ်တ attva ပေါ်မှာအခြေခံအလုပ်လုပ်နေသမျှတော့ ဒုက္ခပါလေလောဘဒေါသမောဟကပုဂ္ဂိုလ်တ attva မီ၍ဖြစ်တာဆိုသည့်အတွေ့အကြုံပုဂ္ဂိုလ်တ attva ပေါ်မှာအခြေခံနေတဲ့၍ကတော့ဘာဖြစ်နေမှာလဲလောဘဒေါသဆိုတဲ့ကိလေသာတွေဖြစ်နေပုံမှာပဲလောကလောကီနော်အလုံးမဖြစ်သွားကသွားဤခยีမရ တို့လုပ်တဲ့အလုပ်ဒီဟိုဟာလိုချင်လို့ဒါလိုချင်လို့စိတ်ငြိမ်းချမ်းခြင်းလို့လောကရန်ကလွတ်မြောက်ခြင်းလို့နိဗ္ဗာန်လိုခြင်းလို့သံသရာပြတ်ခြင်းလို့ဘာခြင်းလို့ညာခြင်းလို့ဆိုတဲ့ရှင်စိတ်ကလေးတွေဖယ်ထားလိုက်။ဘာလို့ဖယ်မလို့ရှင်စိတ်ကလေးတွေဖယ်ထား။ဘာလေးလုပ်မလဲတော့။အသိဉာဏ်တိုးမြင့်ရေးလုပ်ငန်းကိုလုပ် တနည်းအားဖြင့်အတိတိုးတဲ့လုပ်ငန်းကိုလုပ်ခြင်းဖြစ်ပါလေ။နော်ရှင်စိတ်ကြီးဖြောက်တာရှင်စိတ်ပါရင်ပါပါလာတယ်။လောဘပါမယ်လေ။ရှင်စိတ်ဆိုတာလောဘပဲမဟုတ်ဘူးလား။စားခြင်းနဲ့သွားခြင်းနဲ့ပါခြင်းနဲ့ညာခြင်းနဲ့ရှင်မန္တမြပါတော့လောဘပဲ။အဲ့ဒီရှင်နာမဖြစ်လာရင်ဆိုတာဖြစ်လာရော ဟုတ်တယ်မဟုတ်လားရှင်နေအဲစကားမပြီးပြီးလားရှင်ရှင်ပြီးရလားဟမ်ရှင်စိတ်လေဘုန်းကြီးတို့ကတိုင်းရင်းသားဆိုတော့တချို့စကားလုံးတွေတိတ်မမမပြီးတာရှိတာပေါ့နော်ရှင်စိတ်ဆိုတော့ကဟုတ်လားရှင်စိတ်ကလေးဟာလောဘဆိုရင် ကိုဖြစ်ချင်တာမဖြစ်ရင်ဒေါသမဖြစ်ဘူးလားနော်ရှင်စိမ့်နောက်ွယ်မှာဘယ်လိုပါလဲဒေါသဆိုတာဘယ်သူကြောင့်ဖြစ်တာလောဘကြောင့်ဖြစ်တာကြည့်ပဲကိုဖြစ်ချင်တဲ့အတိုင်းမဖြစ်ဒေါသဖြစ်တယ်လေဟုတ်တယ်မဟုတ်လားဒေါသမန္တမြအလိုဆန္ဒကြောင့်ဖြစ်တာကြည့်ပဲအဲရှင်စိတ်ဒီခဏလောက်ပြီးခံပါရှင်စိတ်ကိုဖယ်ထားပါ အသိဉာဏ်တိုးမြင့်ရေးလုပ်ငန်းကိုတို့ကလုပ်နေတာဟိုလိုရခြင်းမြင်ခြင်းတွေ့ခြင်းဖြစ်ခြင်းအဲ့ဒီခြင်းတွေအကုန်လုံးပါလုပ်ထားမလဲဖယ်ထားလိုက်ဖယ်ထားလိုက်တရားရှုမှတ်တဲ့အခါမှာ freedom ဖြစ်သွားပြီပေါ်ပါပြီလွတ်လပ်သွားပြီလေလွတ်လပ်ရေးရမှတရားအထုလို့ကောင်းတာလွတ်လပ်ရေးမရသေးရင်တရားအထုလို့မကောင်း အဲ့တော့မိမိစိတ်ကလွတ်လပ်ရေးမရဘူးဆိုရင်အသိဉာဏ်ကလည်းတိုးမြင့်လို့မရဘူးဘုသူကဆွဲထားလဲဆိုတော့ချုပ်နှောင်ထားတဲ့အရာတစ်ခုခုကအမြဲတမ်းကိုယ်ကိုပြန်ပြန်ဆွဲချနေတော့လွတ်လပ်ရေးရမှကိုဖြစ်မယ်။ဘာရမှဖြစ်မယ်။နော်လွတ်လပ်ရေးရမှဖြစ်မယ်ဆိုနိုင်ငံရေးဟောနေတဲ့မအောင်နေတဲ့အောင်ပြန်ပြန်ရောသွားအောင်မယ်။ လွတ်လပ်ရေးဆိုတာစိတ်မှမလွတ်လပ်အောင်လုပ်ထားတာလေတရားထိုင်တော့မယ်ဆိုတဲ့စိတ်ကိုယ်ကမလွတ်လပ်ဘူးဟုတ်တော့မလားငါထိုင်လိုက်အောင်မယ်ဆိုရင်ကိုယ်ကအကုန်လုံးချုပ်တီးလိုက်ပြီချုပ်တီးလိုက်ပြီးတော့ပုံစံဖက်ထဲဝင်လိုက်ပြီဆိုကြတာအဲ့ဒါဟာငါကတရားအထုတ်မယ်တရားမှတ်မယ်တရားရှုမယ်ဆိုပြီးတော့ကိုယ့်ကိုယ်ကိုချုပ်တီးလိုက်ပြီအဲ့ဒီချုပ်တီးမှုဟာဖြစ်အောင်လုပ်တာ အတတ်ပါလားဒီလိုလေးတွေ့အောင်မြင်အောင်လို့ဒီလိုပုံစံနဲ့ဒီလိုလေးနေမှဒီလိုလေးလှုပ်လိုက်မှဆိုဖြစ်အောင်လုပ်သွားပြီရှင်စိတ်ပါအဲ့ဒီမှာဒါအလိုဆန္ဒဖြစ်နေတယ်သူကနော်ရှုမှတ်မယ်ရှုမှတ်မှုကိုကြာကြာနာနာသေချာလေးလုပ်အောင်မှဆိုရင်ပို့ပြီးတော့အားကြီးတဲ့စိတ်ဖြစ်သွားပြီလေလွတ်လပ်မှုဆုံးရှုံးသွားပြီ အဲ့ဒီလိုပဲနော်ဘလူလေးပြောမှခန္ဓာကဟောတဲ့တရားနဲ့ဘုန်းကြီးကဟောတဲ့တရားဘယ်ဟာအရေးကြီးတော့ဟုတ်တယ်မလားခန္ဓာကဟောတဲ့တရားကအရေးကြီးလားမကြီးဘူးလားခန္ဓာဟောတဲ့တရားကိုသိမြင်နိုင်ဖို့ဆိုရင်လွတ်လပ်မှဖြစ်တယ်စိတ်ကဘယ်သူချုပ်ကင်ထားသလဲအမြဲတမ်းစဉ်းစားပါ ကိုယ်စိတ်ကိုချုပ်ကင်ထားတဲ့လူရှိတယ်လွတ်လပ်မှုမရှိတော့စိတ်ဟာအမှန်တရားကိုရှာဖွေလို့မရနိုင်ဘူးလွတ်သွားပြီကျွတ်သွားပြီအလွတ်အကျွတ်ဟုတ်တယ်မလားလှူတဲ့အခါကျတော့လေယောဂီတွေတော့ဘလို့လှူလဲတော့မသိလှူရင်ဘလို့လှူကြတာလူပုံလူနည်းလေးဟမ် ဘုန်းကြီးတို့တော့ဗုဒ္ဓဘာသာအများဆုံးလူကကတော့ကျိုးတန်လန်းလေးပါတယ်နော်ကျိုးနဲ့ခြိထားတယ်သူတို့အလူအလူပါလေအရင်ဆုံးတော့ငါလူတယ်ဆိုတော့ငါဘာဘာကျိုးခြိလိုက်တော့ဒိဋ္ဌိကျိုးကြီးခြိထားတယ်ကိုယ်ထဲမှာပတ်တာနော်ငါလူတယ်ဆိုတော့ဒိဋ္ဌိပဲတို့မှလူနိုင်တာဆိုတော့ဘာဖြစ်သွားလဲမာနကျိုးပတ်သွားပြီ တို့ကပတ်စံရှိမှလူနိုင်တာလေဉာဏ်တဲ့လူတွေတို့လိုမလူနိုင်ဘူးဆိုတာလောဘကျိုးကလည်းပတ်သွားပြီဟုတ်တယ်မဟုတ်လားကျိုးတန်လန်းကြီးနဲ့မနေဘူးလားခန္ဓာကိုယ်ကြီးကိုပတ်ထားတာလေပတ်ပြီးသွားပြီအလူလောက်ရင်းနဲ့မှဖြစ်သွားတယ်အညှိခံလိုက်ရတာပေါ့ဟုတ်လားမဟုတ်လားဆိုတော့မလွတ်မလတ်အလူလို့ခေါ်တယ်ဘယ်လိုခေါ်လဲ မလွတ်မလပ်အလိုအလိုလို့ရင်လည်းလွတ်လပ်ပါစေဘာဖြစ်ပါစေလွတ်လပ်ပါစေနော်အလိုလို့ရင်ဒါနကောင်းမှုပဲတစ်ခုကိုမူတည်ပေမဲ့ဘယ်ကောင်းမှုမဆိုလေကျိုးမချအချီမခံတဲ့အခုဝိပဿနာမှာလည်းကျိုးအချီမခံတဲ့သီလစောင့်တည်ရင်ရောဘယ်လိုစောင့်တည်မလဲဘာစိတ်နဲ့စောင့်တည်မလဲသီလယူမယ်ပေါ့မကူဘုံနေသီလယူမယ်ဘာဖြစ်လို့ယူမှာတော့သီလက ဘာဖြစ်လို့ယူပါလဲအ ਨੇ ဆုံးတော့ကုသိုလ်လိုချင်လို့ဗျာဒါအရင်ဆုံးလေဟုတ်တယ်ပါလားကုသိုလ်လိုချင်လို့နောက်တစ်ခုကတော့တပည့်တော်လိုအပေမကြချင်လို့နောက်တစ်ခုကဝိမလေချင်လို့သူများဝလေကိုပြန်လေခံရမယ်လေသူများဟာကိုထိုင်းကိုလည်းပြန်ကိုခံရမယ်လေဟုတ်ကဲ့ပါလား ကာမနိယာမလေးဒါတွေကနော်အဲ့ဒီအတွေးလေးကမဝင်သွားဘူးလားဝင်သွားတော့အပေကလွတ်ချင်လို့ဟာပြီးတော့ဝိလေမှာကြောက်လို့အ ਨੇ ဆုံးတော့တပည့်တော်ကဗုဒ္ဓဘာသာကျတော့ကုသိုလ်လိုခြင်းလို့မြတ်စွာဘုရားအဲ့ဒါမဟုတ်တိလကိုခေါ်တဲ့အခါမှာတိလယူတာလွတ်လပ်ပါစေအတော်သောတိလဟိတုခါလေးပြ အဒေါသဆိုတာဘယ်ကနေလွတ်သွားလဲဒေါသကနေလွတ်ထွက်သွားတာလွတ်လပ်သွားတာအလောဘဆိုတာဘယ်ကနေလွတ်သွားလဲဒေါဘကနေလွတ်သွားတာအမောဟဆိုတာမောဟကနေလွတ်သွားတာအဲ့ဒီလွတ်လပ်တဲ့စိတ်နဲ့ဒီလားယူရတာသဘောပေါက်လားတနည်းအားဖြင့်အဒေါသောတိလာဟိတုဆိုတာ သူကအဒောသောတိလဟေတုလို့ဆိုတဲ့အတွက်တိလသည်ဟေတုဘုရုအကြောင်းပြုအဒောသကိုအကြောင်းပြုပြီးတော့မှဒီကိစ္စဒီတိလဆိုတဲ့လုပ်ငန်းကိုလုပ်ရမှာနော်တိလအဒောသဆိုတာတိလယူတဲ့ပုဂ္ဂိုလ်ရဲ့မြင့်မြတ်တဲ့စိတ်နေစိတ်ထားကိုဆိုလိုတယ် သီလယူတဲ့ပုဂ္ဂိုလ်ရဲ့စိတ်နေစိတ်ထားကိုပြင်ဆင်ပေးလိုက်တာသူကနော်အဒေါသဆိုတာအဘိဓမ္မာစကားလုံးပေါ့ဗုဒ္ဓံမှာကျတော့မေတ္တာလို့ပုံတယ်။ဘာလို့ပုံလဲ။မေတ္တာဒီဟိတကာမစိတ်လို့ခေါ်တယ်။ဘာစိတ်တယ်လို့အကျိုးလိုလားတဲ့စိတ်ဆိုကိုယ့်အကျိုးလိုလားတဲ့စိတ်ပေါ့။သူတစ်ပါးအကျိုးကို လူလာသောစိတ်လွတ်လပ်သွားတာနော်လွတ်လပ်သွားတာပြီးရင်ဘုန်းကြီးတို့ဘယ်လောက်လွတ်လပ်သွားလဲဆိုတာကြည့်လွတ်လပ်မှယဟန္တာဖြစ်တာအခုယောဂီတွေကကုသိုလ်ရကျင်တာလေကုသိုလ်ရိုးရိုးကုသိုလ်လည်းရကျင်တယ်ဇာကုသိုလ်လည်းရကျင်တယ်မေညာပုညာလည်းရကျင်တယ်နိဗ္ဗာန်လည်းရကျင်တယ်တို့ကျင်တာတွေများလားမများဘူး အကုသိုလ်ကိုလိုချင်သေးလားသူမလိုချင်ပဲနဲ့မလိုချင်ပေမဲ့သူကဘာဖြစ်လဲမလိုချင်ပဲနဲ့အော်တိုကိုဝင်နေတာမဟုတ်လားနော်မလိုချင်ပေမဲ့အပုံအပင်ဖြစ်နေတာအကုသိုလ်ကမလိုချင်ပဲရနေတာကုသိုလ်ကလိုချင်ပေမဲ့မရဘူးယဟန္တာကြတော့လေဘလောက်လွတ်လပ်သွားသလဲဆိုတော့ကုသလံကုသလံဇာဟံ ကုသိုလ်ကနေလဲလွတ်သွားတယ်အကုသိုလ်ကနေလဲလွတ်ထွက်သွားတာလွတ်ထွက်သွားတာကုသိုလ်လိုချင်တဲ့စိတ်ကုကုသိုလ်အကုသိုလ်ဘာမှယဟနာပုဂ္ဂိုလ်တွေမှာအဲ့ဒီနှစ်ခုကနေစွန့်လိုက်တယ်ကုသိုလ်ကိုလည်းစွန့်တယ်တဲ့အကုသိုလ်ကိုလည်းစွန့်တယ်စွန့်လိုက်တယ်ဆိုတာကစွန့်တယ်ဆိုတာမစွဲတော့ဘူးမညှိတော့ဘူးလို့ဆိုလို့တော့နော် ဟိုလူကြီးမလုတော့ဘူးလို့ဆိုလိုတာမဟုတ်ဘူးအကုသိုလ်ကတော့မလုတော့ဘူးပေါ့ယဟနာတော့ကုသိုလ်လုတ်သေးတယ်ဒါပေမဲ့စွန့်ထားတာပါတယ်သူကကုသိုလ်ကလောက်ခံမြတ်မတ်တတ်ပဲဒီကုသိုလ်ကြောင့်ငါဘာဖြစ်ပါစေဆိုတဲ့အကျိုးကိုစွန့်ပလိုက်ပြီလွတ်သွားတာအကျိုးမျိုးကို၍လောက်တာကယဟန္တာတွေမှာပါမှမရှိတော့ ကုသလံကုသလံစာလွတ်သွားတာလွတ်သွားတာတော်တော်ကောင်းတယ်လွတ်လပ်ရေးလွတ်လပ်ရေးလုံးဝရသွားတဲ့ပုဂ္ဂိုလ်ကဘယ်လိုတော့ယဟနာပုဂ္ဂိုလ်တွေကလုံးဝလွတ်လပ်ရေးရသွားဘုန်းကြီးတို့လွတ်လပ်ရေးမရတဲ့ပုဂ္ဂိုလ်တွေပေါ့နော်မရတော့ခံပေအောင်တော့ဟုတ်တယ်မဟုတ်လားလွတ်လပ်ရေးမရရင်သူ့ကျုံဘဝပဲလေဟုတ်တယ်မဟုတ်လားအခုဘုန်းကြီးတို့ကသူ့ကျုံဘဝရောက်နေကြတာပေါ့ယောဂီတွေလည်းသူ့ကျုံဘဝမလွတ်သေးဘူးဘုန်းကြီးတို့လည်း မလွတ်သေးဘူးသဘောပေါက်လားသူကျွန်ဆိုတာဘ ᱹ ကျွန်တော့ဟင်တဏှာကျွန်ကိလေသာကျွန်ဟုတ်တယ်မလားကိလေသာကျွန်ဖြစ်ကလွတ်ပလားမလွတ်သေးတဏှာကျွန်ဖြစ်ကလွတ်ပလားမလွတ်သေးခန္ဓာကျွန်ဖြစ်ကလွတ်ပြီလားမလွတ်သေးဘုန်းကြီးတို့လည်းကျွန်ခံရတာတွေတော့များတယ်နော် ကိလေသာကြုံလဲခံလိုက်ရပြန်ရောခန္ဓာကြုံလဲခံရပြန်ရောခံလို့မဆုံးတမိုးကြုံပဲဟုတ်တယ်မလားသူကြုံအဖြစ်ကမလွတ်သေးတော့လွတ်လပ်မှုမရှိဘူးဒါကြောင့်မို့တရားအားထုတ်တဲ့အခါမှာကုသိုလ်လုပ်တဲ့အခါမှာစွန့်တဲ့ကိစ္စပါဖို့လိုတယ်ပါလေလိုတယ်စွန့်လူအလူလူတဲ့အခါကျတော့ဘာအရင်လောက်ခိုင်းလဲ စွန့်ပြီးတော့မှလှူပါရှေ့လူကြီးတွေကလေနော်စွန့်လွတ်လူတန်းတယ်ဟုတ်လားဘယ်လိုလုပ်ဘယ်လိုရေးကြစွန့်လွတ်လူတန်းတယ်စွန့်လိုက်တာလွတ်လွတ်ချွတ်ချွတ်ကိုစွန့်လိုက်တာဘာမှမညှိဘူးရေပြင်မြေပြင်ပေါ်ကိုရေသွန်လိုက်တယ်လို့မြေပြင်ပေါ်ကိုရေသွန်လိုက်ရင်ဘာမှပြန်မရတော့ဘူးလေဟုတ်တယ်မဟုတ်လား တခါလည်းမြေကြီးထဲဝင်သွားလားဆိုဘာမှပြန်မရဘူးမြေပြင်ပေါ်ကိုရေသွန်လိုက်သလိုဘာမှပြန်မရတော့စွန်လွတ်၍လူတန်းသည်ဒါလိုပြောကြတာဟုတ်နော်စွန့်ချင်းကြီး၅ပါးဟောမြတ်စွာဘုရားလေစွန့်ချင်းကြီး၅ပါးစွန့်တဲ့စကားလုံးပါတယ်နော် အဲစွန့်တဲ့အခါမှာဘယ်လိုလုပ်ရမလဲလွတ်လွတ်ကျွတ်ကျွတ်စွန့်ဖို့လိုလားမလိုဘူးလားကိုလုံးနေတဲ့ကုသိုလ်တွေကလွတ်လွတ်ကျွတ်ကျွတ်လားမလွတ်မကျွတ်လားဘုန်းကြီးတော့မလွတ်သေးဘူးဉာဏ်နာဖြစ်မှလွတ်ပါလေဒါပေမဲ့နိုင်တဲ့လောက်တော့လွတ်ချတာပါဖို့လိုလားမလိုဘူးလားစွန့်လွတ်ခြင်းအနစ်နာခံခြင်းဆိုဒီလိုပြောကြတာလေနော်စွန့်လွတ်ခြင်းအနစ်နာခံခြင်းဆိုတာလေ အဲ့ဒီဂုံကိုလိုချင်နေသေးတယ်ဆိုရင်ဒါကစွန့်လွတ်ရမရဘူးစွန့်လွတ်စွန့်နေဆိုတာလွတ်လွတ်ကျွတ်ကျွတ်ဖြစ်အောင်စွန့်မှာသဘောပေါက်လားနော်ဥပမာဒါနကောင်းမှုလေးလုပ်တယ်ယဟန်တန်ငါများကိုဥပ္ပစီကတဲ့ခါမှာပဏ္ဏဂုံကို အာယုံပြုဖို့အရေးကြီးလားမကြီးဘူးလားပုဂ္ဂိုလ်တ attva ပေါ်မှာမတင်တဲ့မိမိစိတ်ကဘယ်ပေါ်မှာတင်ဖို့လိုလဲသံဃာဂုံပေါ်မှာပဲတင်ပါနော်မစစ်တက်ဆိုလို့ရှိရင်ဘုန်းကြီးတို့ပုဂ္ဂိုလ်တ attva စစ်သားတယောက်စီရဲ့အကျင့်စာရိတ္တတွေကိုမပြောဘူးစစ်တက်ဆိုတာတိုင်းပြည်တစ်ပြည်မှာတကယ်သိက္ခာရှိတာဟုတ်တယ်မဟုတ်လားသူ့ရဲ့တဘာဝကလေတိုင်းမျိုးကာကွယ် တိုင်းပြည်ကိုတင်တယ်စေဒါစစ်တပ်ရဲ့တဘာဝအဲ့လိုရှိတယ်ပုဂ္ဂိုလ်ကိုသွားကြည့်တယ်ဆိုရင်ဘာမှဒီဒီစစ်တပ်ရဲ့ဟိုသဘောတဘာဝနဲ့သူခွဲပြားခွဲပြားဖို့လိုတယ်တန်ခါလည်းဒီတိုင်းပဲပုဂ္ဂိုလ်ကိုသွားမကြည့်တန်ခါဂုံကိုအာရုံပြုရမှာပါအာရုံပြုရမှာတဏ္ဍကုံကိုကြကြနာနာအာယုပြုရင်ပုဂ္ဂိုလ်တ attva ဘဝမီးမတင်တော့ဘူးဆိုရင်ကိုယ်အလိုကစွန့် လူအများအားဖြင့်လည်းတန်ခါစီမှာလူပါတာများတာကိုနော်စွန်နောက်ကပါလေးလုံးတယ်လွတ်တာလေးပါပါစေပါလေးပါပါလေလွတ်လွတ်ကျွတ်ကျွတ်ဘာမှမမျောလင်းဘူးအကျိုးမျော၍မလူဘူးအကျိုးမျော၍ကုသိုလ်မလုဘူးသဘောပေါက်လားနော်ဘာအကျိုးမှမမျောဘူးအဲ့ဒီမှာကိုလူတဲ့အလူကို ကိုယ်စဉ်းစားလိုက်တဲ့အခါမှာကိုလူတဲ့အလူကလွတ်တာတွေပါတယ်စွန့်တာလည်းပါတယ်ဒါပေမဲ့လွတ်လွတ်မဟုတ်တာနဲ့မလွတ်တလွတ်အဲဒီလိုရှိတာပေါ့နော်စွန့်တာကတော့အများအပြားပါတာတယ်လေနောက်ကလွတ်လွတ်မလွတ်လွတ်လွတ်တာလားမလွတ်တာလားမလွတ်ပဲစွန့်တာလား လွတ်လွတ်ချွတ်ချွတ်စွန့်နာလားမလွတ်မလွတ်တလွတ်စွန့်နာလားလှူတဲ့အခါမှာလေဟုတ်ကဲ့မလားဘုန်းကြီးတို့ဗုဒ္ဓဘာသာတွေကမစွန့်မစွန့်ဘူးပြမလွတ်နိုင်မလွတ်နိုင်လှူတဲ့အခါမှာလေအားကြော်လေးကြော်လာတာညလေးရဟုတ်ကဲ့မလားငါကြော်လေးဘယ်လိုကန့်လို့လဲ ဆရာတော်ကတ်မယ်ဘုန်းကြီးကိုကတ်အောင်မှငါးချော်လေးမှုေးနေအောင်ကြော်တာယောဂီတွေငါတံစားတဲ့ယောဂီတွေပြောတာအာနာဟမ်ငါးချော်လေးဘုန်းကြီးကိုကတ်အောင်မှဆိုတာမှုေးနေအောင်ကြော်ထားတာပေါ့နော်တခါလဲငုံငုံမြမြဝမ်းပန်းသက်သာပေါ့လေတဲ့မနဲ့နောက်နေ့လေရဆရာတော်တပည့်တော်ဖြင့် သင်္ဃာကြော်လေးကိုခါလဲဆရာတော်အတွက်ကြိုးစားပန်းစားလေးကြော်တာအေးကက်ကက်ကက်ဆရာတော်ကစမ်းလာပေါ်ချီငါငါကြော်လေးပုံများပုံပေးမလားငါငါကြော်လေးကပ်ပြီးတော့ဘုရားငါကြော်ဖြစ်သွားပြီတော့ကပ်ပြီးပြီလေဘုန်းကြီးသူလှုပ်လိုက်ပြီဆိုရင်ဘုရားငါကြော်ဖြစ်သွားပြီဘုန်းကြီးကောရဲ့ငါကြော်ဖြစ်နေပြီဒါပေမဲ့ तू ကဘုန်းကြီးကောငါကြော်လို့ तू ကစိတ်ထဲမှာမမှတ်ဘူး ငါငါကြော်ပဲအဲငါငါကြော်ရင်ဖုံးပေးသေးတော့ဘယ်သူမှလည်းမနိုင်ဘူးဆိုခွန်ကြီးပေါ်တစ်ဖြည်းဖြည်းနဲ့အဲငါကြော်လေးကိုကြောင်ကျွေးလိုက်တော့စိတ်ထဲမှာဒေါသတွေဖြစ်လိုက်တာအမလီကြည်စမ်းကြည်စမ်းငါကယဟန်တန်ငါကိုလူတာခွန်ကြီးကကြောင်ကျွေးလိုက်တယ်ဆိုတော့ဘာဖြစ်သွားပြီလဲကုသိုလ်ကနေအဲ့ဒီငါကြော်လေးတော့မစွန့်နိုင် ဟုတ်တယ်မလားငါငါကြော်ဖြစ်တုံးပဲတတိထားဖို့ကောင်းလားမကောင်းလားကြည့်ကြည့်ပြီးတော့ငါငါကြော်လေငါငါကြော်လေအဲ့လိုမလုပ်ဘူးနော်အဲတော်ရမှာဟိုရွှေဥမင်းဆရာတော်ဘုရားကြီးနဲ့မဆုတိုင်ဆရာတော်ဘုရားကြီးလားမသိဘူးဘုရားအမှတ်မှားနေလားမပြောတာရွှေဥမင်းဆရာတော်ကြီးကတော့ဒီဒီနောက်ပိုင်းပေါ်တဲ့ရွှေဥမင်းဆရာတော်မဟုတ်နော်ဟိုရှေ့က ဆရာတော်အဲ့မှာတော်ထဲမှာတပါးတဲ့တင်းသုံးနေတဲ့ဆရာတော်ကိုဒီမိုင်းတယောက်ကလေပေါ်စိုးကြီးလာလူတယ်လေပေါ်စိုးကြီးလာလူတဲ့အခါကျတော့ဒီမိုင်းဘုန်းကြီးကိုလူတာနော်ဟုတ်ရဲ့လားမမနဲ့ဖះအရှင်ဖះတို့ပြီးတော့လူတာပါဘဘုန်းကြီးကိုလှူလိုက်ပြီဆိုဒီမိုင်းပိုင်လာလားဘုန်းကြီးပိုင်လာလားဆိုဘုန်းကြီးပိုင်လာပါဖះဆို ဘုန်းကြီးပိုင်ဘုန်းကြီးကြိုက်တာလုပ်လို့ရတယ်နော်ငါးကြော်လေးငါးကြော်လေးငါငါးကြော်မလုပ်နဲ့သူကသူကျွေးချင်တာကျွေးမယ်မကျွေးချင်လည်းမကျွေးဘူးစားချင်စားမယ်သဘောပေါက်လားအဲဒီဒီကိုယ်စိုးလေးဟာဘုန်းကြီးပိုင်ဖြစ်သွားပြီဆိုရင်ဘုန်းကြီးသဘောတော့မေးရနေတာလေတော့ကြနေဓမ္မကြီးစိတ်ဆိုးမှန်ဆိုပြန်သွားမှလည်းကြောက်ရသေးတယ်ဟုတ်ဟုတ်တယ်မလားဟို ကုသိုလ်နဲ့အကုသိုလ်ဖြစ်သွားမှာကိုသူတော်ကောင်းတွေကကြောက်တယ်။ကြောက်တဲ့အတွက်လမ်းမှန်ကိုအမြဲတမ်းညွှန်ရတာပေါ့။အဲ့တော့ဘယ်လိုဖြစ်လဲဆိုတော့နောက်တစ်ခါကျတော့ဆရာတော်ကသူ့ရှေ့နေပဲကရှုံးဝင်ဆရာတော်ကြီးကိုလှူလိုက်တဲ့အခါကျတော့ဘုရားမကြီးကဝမ်းသာလိုက်တာဝမ်းသာလို့လို့ဘာဖြစ်သွားလဲ။နှခါအမျက်ထွက်တယ်။ဟုတ်တယ်မလား။နှခါဖြစ်တယ်။ ဆရာတော်ကြီးကိုလှူလိုက်တာလည်းသူကုသိုလ်ရတယ်ဆရာတော်ကြီးကပြန်ပြီးလှူလိုက်တာလည်းသူ့အတွက်ကုသိုလ်ဖြစ်စေဆိုနှစ်ခါကုသိုလ်ဖြစ်လို့ဝမ်းသာတယ်ဆိုတာဘာပါလို့လွတ်နေလို့စွန့်ပြီးတော့လွတ်ထွက်သွားလို့နော်သို့တော်လည်းပဲတကယ်လွတ်တာတော့မဟုတ်တယ်မလွတ်တလွတ်ခေါ်တယ်သူဝမ်းသာတဲ့စိတ်ကပါနေသေးတာလေငါ့ကိုဇောလေးငါလူလိုက်တာပါလေ ငါကိုယ်စောလေးငါလူလိုက်တာကုသိုလ်နကရသွားပြီဆိုတဲ့ရက်သေးရွာနဲ့အိမ်မှာပြန်ပြောတယ်ငါကိုယ်စောလေးဟဲ့ငါကိုယ်စောလေးဒီနေ့လူလိုက်တာငါကိုယ်စောလေးငါကိုယ်စောလေးကဘူးမချတော့ဘူးတကယ်ကြတော့ဆရာတော်ကိုယ်စောဖြစ်နေပြီကိုယ်လူပြီးနေပြီနော်အိမ်ပြန်ရောက်တော့မှပြောသေးတယ်ငါကိုယ်စောလေးဒီနေ့လူလိုက်တာဟဲ့အဖိုးတန်လိုက်တာဝမ်းသာလိုက်တာဆိုမလွတ်တလွတ်ကလေးဖြစ်ဟုတ်လားမဟုတ် တိထားဖို့ပြောတာနော်လုံနေသမျှအလုတ်အလုံးတွေမှာစွန်လွတ်အဲ့လွတ်တာကိုတည်တည်ချာချာဂရုစိုက်ပါတခုခုလုတ်တယ်ဆိုရင်လွတ်တာမပါဘူးညိတာကိုပို့ပြီးတော့ဥစားပေးတယ်ဘုန်းကြီးကစွန်လွတ်တဲ့တို့ဥပမာကြည့်ပေါ့နော် စွန်လွတ်တယ်ဆိုရင်စွန်ကျိုးရှိတယ်စွန်ကြိုက်တယ်လို့တက်လို့မရဘူးလေကျိုးလည်းဖြတ်လိုက်တော့သူအစွမ်းကုန်တက်နိုင်တယ်လို့တက်သွားမှာပဲပေါ့အဲ့တော့ကုသိုလ်ကောင်းမှုလုပ်တဲ့အခါမှာလေလောဘဒီကုသိုလ်ဒီပစ္စည်းပေါ်မှာကန့်ကျင်နေတဲ့လောဘနော်ကိုအလူရှင်ပေါ်မှာကိုကိုကိုကန့်ကျင်နေတဲ့လောဘငါလှူနိုင်တယ်ငါဆိုတဲ့ ဒိဋ္ဌိမာနတဏအဲ့ဒါကိုလည်းကိုယ်ဆွတ်မယ်အလုခံပုဂ္ဂိုလ်ရဲ့ဂုံကိုပဲကြည်ညိုပြီးတော့တူတယ်ဒုဆရာတော်ဒုဥစဉ်ဆိုတာဖြောက်တာအဲ့ဒါကကျိုးနေညှိတဲ့ဟာတဏ္ဍဂုံကိုအာယုံပြု၍ကြံတဲ့မလွတ်တဲ့ဟာတွေကိုစဉ်းစားပြီးတော့ကျိုးဖြတ်လိုက်လို့ရှိရင်သူကအကျိုးပေးရလေအစွမ်းကုန်အကျိုးပေးတာပေါ့ နိဗ္ဗာန်တိုင်အောင်ကြိုးပေးမယ်ကိုကစွန်ကြိုးကိုဟိုမလွတ်ပဲခြိထားတယ်ဆိုရင်ဆုတောင်းလိုက်တယ်ဒီကုသိုလ်ဟာနိဗ္ဗာန်ဒီအကျိုးကျေးဇူးပြုနိုင်တော်ညာလဲဖြတ်လိုက်မှနိဗ္ဗာန်ဒီအကျိုးကျေးဇူးပြုမှသူကကိလေသာအကျိုးတွေကိုဖြတ်ပြီးတော့လူမှနိဗ္ဗာန်ဒီအကျိုးတရားကိုအာကောင်းတယ်အဲ့လိုမျိုးမဟုတ်ဘဲနဲ့အကျိုးလေးက ပြန်ပြီးတော့ခြိထားတယ်ခြိထားပြီးတော့ငါဒီကုသိုလ်လေးကြောင့်နတ်ပြည်ရောက်ပါစေဆိုကိုကုသိုလ်ကနိဗ္ဗာန်ထိသွားနိုင်တယ်လို့ကိုကဘလောက်ထိပဲသူ့ရက်ခိုင်းလိုက်တယ်အဲနတ်ပြည်ထိဆိုတော့ပြီးရက်တော့ဟုတ်တယ်မဟုတ်လားအလူဘဝနဲ့လူချမ်းသာလားဆိုတော့ပြီးရက်တော့ငါဒီသင်္ကန်းလေးလူရဲ့အတွက်နောက်ဘဝကြလို့ရှိရင်ပေါ်သမျှအထည်တွေအားလုံးဝင်နိုင်ပါစေဟုတ်တယ်မဟုတ်လား ပေါ်သမျှ fashion တွေအားလုံးငါကိုယ်ပေါ်ရောက်ပါစေဒီလိုစိတ်ကဖြစ်နေအဲ့အဲ့ဒီလောက်ပဲရပ်သွားပြီသူကအဲ့ဒီနေရာကြီးရနေရှေ့ဆက်ပြီးတော့မသွားတော့ဒါကြောင့်လွတ်တဲ့စိတ်လွတ်လပ်တဲ့စိတ်ကသိပြီးတော့အရေးကြီးတယ်တရားထိုင်တဲ့အခါမှာလည်းဒါစဉ်းစားဒါကြောင့်လွတ်လပ်တဲ့စိတ်ဆိုတာလွတ်ဆိုတဲ့စကားလုံးဟာဒါနကောင်းမှုလုပ်တဲ့အခါမှာလည်းအရေးကြီးတယ် ဟောတိလာကြတော့လည်းပဲလွတ်ဆိုတဲ့စကားလုံးကသိအရေးကြီးတယ်နော်ငါငရေကြီးမှကြောက်လို့ဆိုတာတဲ့သူ့အသက်ကိုမတတ်ဘူးဘာဖြစ်လို့မတတ်တာတော့စဉ်းစားဘာဖြစ်လို့မတတ်လဲတိလာဆိုတာလူတို့ဤအဆင့်အတန်းကိုတဖြည်းဖြည်းမြင့်ပေသောတရားကိုတိလာလို့ခေါ်တယ်နော်တိလာဆိုတာဘုရားမလို့အောင်ကံမလို့အောင်ဒီလိုဆိုလိုတာမဟုတ်ဘူး လူတို့ဤအဆင့်အတန်းကိုတဖြည်းဖြည်းမြင့်ပြီးတော့တရားကိုဘာလို့ခေါ်လဲသီလလို့ခေါ်တယ်သီလရှိရင်လူကတဖြည်းဖြည်းအဆင့်မြင့်လာတယ်အရိယာတို့ရဲ့နေပေရန်နေကြည့်ရင်သီလပြည့်စုံလေးလေးဒီလူဟာအဆင့်တန်းမြင့်လေးလေးနော်ဣသိတောဘိက္ခဝေတိလဝတောစေတောပဏိတိဝိတုဒ္ဓတ္ထာ ဘိက္ခဝေယဟန်တို့တိလဝတ္တောတိလနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဟာအစ္စိတောအစ္စတိလူကျင်တာအကုန်ဖြစ်တယ်လူကျင်တာအကုန်ဖြစ်တယ်ဆိုလိုတာကတိလလူကျင်တမာတိဖြစ်ခြင်းလားပညာဖြစ်ခြင်းလားအကုန်ဖြစ်တယ်လို့ပြောတာလောကိဟာတွေကိုပြောတာမဟုတ်ဘူးเนาะဒါပေမဲ့ကျွဲကူးရေပါပမာပဲ တိလအာကောင်ပြည့်စုံလို့ရှိရင်တောင်းတတယ်သူကဖြစ်ဖြစ်လာတယ်သဘောပေါက်လားတိလရဲ့စွမ်းအားလေလောကမှာတမအာဇီဝဝတမအာဇီဝစัจချမ်းသာခြင်းတိလသာလို့အဲ့ရဗုဒ္ဓဘုရားအမခံထားတဲ့ကိစ္စပဲအိစိတောဘိက္ခဝေတိလဝတ္တော စေတောပဏိတိဝိတုဒ္ဓတာသီလကလေစိတ်လွတ်လပ်မှုရှိရဲ့စေတောပဏိတိဝိတုဒ္ဓဆိုလွတ်သွားတာလေသူစင်ကြယ်သွားတာနော်စင်ကြယ်သွားတယ်လွတ်သွားတယ်စင်ကြယ်သွားတယ်ဆိုတာစင်သွားတာစင်ကြယ်သွားတယ်ဆိုတာမရှိတော့စင်အညစ်အကြေးတွေမရှိတော့စင်ကြယ်သွားတယ် စိတ်စင်ကြယ်သွားတယ်စိတ်မှာအညစ်အကြေးတွေစင်ကြယ်သွားတယ်စေတောပဏိတိဝိတုဒ္ဓထာဒါကြောင့်မို့သူများအသက်ကိုမတတ်ဘူးဘာလို့မတတ်တာတော့ကိုချင်းစာစိတ်ဖြစ်ဖို့လိုလားမလိုဘူးလားငါကုသိုလ်လိုချင်လို့လား तू မသေးသင့်ဘူးသူ့အသက်ကိုတတ်တာမကောင်းဘူးငါဒီလည်းမကြိုက်ဘူးငါအသက်ကိုတတ်ရင်ငါလည်းကြိုက်မှာမဟုတ်တဲ့အတွက်သူ့အသက်ကိုကိုကမတတ်ဘူးဆိုရင်မေတ္တာစိတ်ရှိရအဲ့ဒါသူ့အသက်ကိုမတတ်ဘူးဆိုငါကုသိုလ်ရကြင်လို့ဆိုတာမဟုတ်အတိညာဏမတတ်သင့်ဘူးဆိုတဲ့အတိညာရှိတယ်ငါလည်းဒီဟာကိုငါ့ကိုလာလို့ရင်ငါမကြိုက်ဘူးဆိုရင်အတိညာဦးစီးပြီးတော့ဒီလာကိုစောင့်တည်ရမယ်နော် လူကျင်တဲ့စိတ်နဲ့သီလကိုမစောက်တည်ရအောင်အဲသီလကိုစောက်တည်တဲ့အခါမှာသူ့အသက်မတတ်ယုံခင်မကဘူးသူ့အသက်တည်စီနိုင်တဲ့စကားမျိုးမပြောဘူးနော်သူ့အသက်ရှိကြောင်းအားပေးမယ်သူ့အသက်ရှိရာရှိကြောင်းအခြေအနေတွေဖန်တီးပေးမယ်အနေကင်းရခြင်းနောက်အခြေအနေတွေဖန်တီးပေးမယ်လုံအားဖြင့်ကူညီမယ်နော်ဟိုတတ်နိုင်တဲ့အကူအညီတွေပေးမယ် အဲ့လိုပေးတာတွေအားလုံးပါဝင်တယ်အဲ့ဒီလိုဆောင်ရွက်ပေးခြင်းဟာကိုယ်အတွက်ပါမှမျှော်လင့်ချက်မပါဘူးသဘောပေါက်လားနော်အဲ့ဒါတွေကဘာဖြစ်လို့လွတ်ထွက်သွားတာလဲဆိုတော့ခုနလိုပုဂ္ဂိုလ်တ attva ပေါ်မှာမလျှောက်တဲ့အခါကျတော့ပုဂ္ဂိုလ်တ attva ကိုဥစားမပေးတဲ့အခါကျတော့ဓမ္မကိုဥစားပေးတဲ့အခါကျတော့လွတ်သွားတာဘာဥစားပေးလွတ်သွားလဲ ဓမ္မကိုဦးစားပေးတယ်ဓမ္မကိုဦးစားပေးရင်လွတ်လာမလို့လားလွတ်သွားတယ်တဲ့ဒါအရေးကြီးပါတယ်နော်ဒါကြောင့်မို့စိတ်ကူးကလေးကို ရှုမှတ်ပါလို့ဆိုတာဒီဓမ္မတွေမှာအသိဉာဏ်တိုးလာအောင်ဆောင်ရွက်ဖို့အတွက်စိတ်ကူးလေးကို ရှုမှတ်ပါပါဠိရှုတယ်တော့စိတ်ကူးလေးကိုရှုမှတ်ပါလို့စိတ်ကူးဆိုတာက အစဖြစ်သောစိတ်ဘယ်အလုံးမဆိုစိတ်ကအရင်လောက်တာလေဟုတ်ကဲ့မလားလက်ကလေးကိုွေးတာဒီကိုွေးခြင်းစိတ်ကစတာထိုင်ရာကထတာဒီထခြင်းစိတ်ကစတာသမင်းစားတယ်ဆိုစားခြင်းစိတ်ကစတာရေချိုးတာလည်းချိုးခြင်းစိတ်ကစတာထိုင်ခြင်းနဲ့ဆိုရင်လည်းထိုင်ခြင်းစိတ်ကစတာအဲ့ဒီစတဲ့ စိတ်ဦးလေးကိုလည်းမိအောင်ဖမ်းပါကိုရရှိမှတ်တဲ့ခါမှာဘာလို့လဲဆိုတော့စိတ်ဦးလေးမမိဘူးဆိုရင်ပုဂ္ဂိုလ်တ attva ပေါ်မှာပဲပွားနေတဲ့အတွက်အသိဉာဏ်တိုးပွားအောင်လုပ်လို့မရဘူးเนาะအဲ့တော့စိတ်ဦးလေးကိုမိအောင်ဖမ်းလက်ကလေးကွေးလိုက်တယ်မကွေးခင်မှာကွေးခြင်းစိတ်လေးဖြစ်တယ်ဗျာ ရက်တောင်လေးခတ်လိုက်တယ်မခတ်ချင်မှမခတ်ခင်မှခတ်ချင်စိတ်ဖြစ်လို့ခတ်တယ်ဝင်လေထွက်လေဝင်လေလေးကဘာကြောင့်ဖြစ်လဲစိတ်ကြောင့်ဖြစ်တာသူကဝင်လေထွက်လေရလေအော်တိုဖြစ်နေတယ်ဆိုပေမဲ့သူကဘာကြောင့်ဖြစ်တာလဲစိတ်ကြောင့်ဖြစ်တာဒါကအတိညာတိုးလာလို့ရှင်ဝင်လေသည်စိတ်ကြောင့်ဖြစ်မှထွက်လေသည်စိတ်ကြောင့်ဖြစ်မှရှုမှတ်နိုင်တယ် အခုတော့မရှုနိုင်သေးဘူးပေါ့နော်အောင်းမှုပိန်မှုရှုမှတ်နေတဲ့ခါမှာလည်းစိတ်ကူးလေးရှိပါတယ်အားကောင်းလို့ရှိရင်အသိဉာဏ်အားပြည့်လာရင်တော့ရှုမှတ်နိုင်ပါလိမ့်မယ်နော်သွားလို့ရလို့ထိုင်နေလို့အိတ်လို့စိတ်ခုပြီးသွားလို့ရလို့ထိုင်နေလို့အိတ်လို့စိတ်ခုပြီးသွားကျင်တာ ရက်ချင်တာထိုင်ချင်တာအကုန်လုံးဟာစိတ်လို့သိပါခြင်းစိတ်ကိုသိပါခြင်းစိတ်ကိုမှတ်ပါသွားခြင်းနဲ့စိတ်လာခြင်းနဲ့စိတ်ထားခြင်းနဲ့စိတ်ရှောက်ခြင်းနဲ့စိတ်လမ်းခြင်းနဲ့ခြေလမ်းတစ်လမ်းမှဆိုစိတ်တွေအများကြီးပဲဟုတ်တယ်မလားချွာခြင်းစိတ်ကြောင့်ချွာတယ်လမ်းခြင်းစိတ်ကြောင့်လမ်းတယ်ခြားခြင်းစိတ်ကြောင့်ခြားတယ်ချွာလမ်းခြားအလုံးမှာပါဠိပါစိတ်ပါ ရှင်စိတ်ကလေးပါတယ်အဲ့ဒီအစဦးဖြစ်တဲ့စိတ်ကလေးကိုမိအောင်မနိုင်ဘူးလူလားမလို့လားနော်လက်ကလေးကွေးတာမှကွေးခြင်းစိတ်ကလေးအရင်ဖြစ်ပြီးမှကွေးတဲ့ရုပ်ကပေါ်လာတာသူကနော်အဲ့တော့ခုနကဒီလက်ကလေးဒီဘက်ကနေဒီလိုလေးကွေးလိုက်မယ်ဆိုကွေးခြင်းစိတ်ကလည်းအစဉ်စဉ်ဖြစ်တယ်ကွေးခြင်းစိတ်ကလည်း အစဉ်စဉ်ဖြစ်တယ်။ဝေးတဲ့ယုတ်ကလည်းအစဉ်စဉ်ဖြစ်တယ်။ဝေးယုတ်ဝေးတဲ့ယုတ်မပြီးမချင်းဝေးတဲ့စိတ်ကလည်းဖြစ်တယ်။သဘောပေါက်လား။ပုဂ္ဂိုလ်တ attva မပါဘူးနော်။လက်ကလေးဒီလိုရွှေ့လိုက်တာနဲ့မရွှေ့ခင်ကလေးကရွှေ့ခြင်းစိတ်ကလေးဖြစ်တယ်ရွှေ့ခြင်းစိတ်ကနေရွှေ့တဲ့စိတ်ရွှေ့တဲ့စိတ်ရွှေ့တဲ့စိတ်ရွှေ့တဲ့စိတ်ရွှေ့တဲ့စိတ်ကနေ ယဉ်နာတဲ့စိတ်အကုန်လုံးဒီစိတ်ကပါတယ်နော်ကွေးတဲ့စိတ်ကလေးကမကွေးလို့မပြီးမချင်းကွေးခြင်းစိတ်အဆက်ဆက်ဖြစ်နေတာကွေးတဲ့ရုပ်ကလည်းဒီလိုသွားတယ်သွားတယ်သွားတယ်သွားတယ်သွားတယ်သွားတယ်အဆက်ဆက်ဖြစ်နေတာရုပ်ရှင်ဖလင်တွေကိုကြည့်ဘူးတယ်မဟုတ်လားရုပ်ရှင်ဖလင်ကလေသူက ဒီလိုလက်ကလေးဒီလိုလှုပ်ဖို့ဆိုရင်ဖလင်းနေပြကွက်တွေအများကြီးကိုဆက်ထားမှတော့လက်ကလေးဒီလိုလေးဖြတ်ဆိုဒီလိုလေးဖြစ်သွားတာဓာတ်ပုံတွေဓာတ်ပုံတွေပုံသေးတွေအများကြီးဆက်လိုက်တဲ့အခါကျတော့ရုပ်ကအရုပ်ကအရှင်လိုဖြစ်သွားတာပေါ့အဲ့တော့ဘုန်းကြီးကရုပ်အရှင်ကိုပဲမြင်တယ်ရုပ်အသေးကိုမမြင်ဘူးဖြတ်ခနဲ့ဖြတ်ခနဲ့ဖြတ်ခနဲ့ဖြတ်ခနဲ့သိနေတာလေရုပ်တရားနဲ့တရားတွေ ဒါကြောင့်မို့မိုးကုတ်ဆရာတော်ဘုရားကြီးမိတ်တယ်မလားဝိပဿနာရှုတယ်ဆိုတာတခြားလုပ်တာမဟုတ်ပါဘူးရှေ့အပေကိုနောက်အပေကိုရှုနေတာပါဆရာကြီးကမိတ်တယ်ရုပ်အရှင်မဟုတ်ဘူးဝိပဿနာရုပ်အပေကိုရှုရတာလေနော်ဘယ်လိုလဲတော့ဆရာတော်ကြီးမိတ်တာရှေ့အပေကိုနောက်အပေကိုရှုနေတာဘာမှနဲ့တည်းဆရာတွေ့တာဆရာ မျောလင့်စရာပါမှမရှိဘူးလွတ်သွားတဲ့အိစကလုံးကလည်းလွတ်ထွက်သွားတယ်နော်ရှိအသေးကို နောက်အသေးနဲ့ရှုနေတာဆိုသေပြီးဆိုကြရလိုချင်သေးတာရှိအသေးကိုလည်းမလိုချင်ဘူးနောက်အသေးကိုလည်းမလိုချင်ဘူးရှိအသေးမှလည်းညှိစရာမရှိဘူးနောက်အသေးမှလည်းညှိစရာမရှိဘူးဆိုမလွတ်သွားဘူးလားလွတ်သွားတယ်သဘောပေါက်တယ်နော်သွားလို့ရလို့ထိုင်နေလို့အိတ်လို့စိတ်ဟုသည် စိတ်ကြောင့်ဖြစ်သောဓာဝါယောနံနောကိုဝေပြီဟောစိတ်ကစားဝါယောရုပ်ဆိုရှိတယ်လေနော်အဝါယောမှာလည်းစိတ်ကစားဝါယောရှိတယ်ကုတုဇဝါယောရှိတယ်အာဟာရဇဝါယောရှိတယ်ကမဇဝါယောရှိတယ်ပထဝီလည်းဒီတိုင်းပဲကံကြောင့်ဖြစ်သောဝါယောစိတ်ကြောင့်ဖြစ်သောဝါယောကုတုကြောင့်ဖြစ်သောဝါယောအာဟာရကြောင့်ဖြစ်သောဝါယော တခါတလေကျအာဟာရကြောင့်လေတွေတက်နေတယ်ဝါရောရုပ်တွေအဆင်မပြေဘူးလေ။တော့ဥတုပူလို့ရှိရင်လည်းအဲဝါရောရုပ်တွေကတစ်မျိုးဖြစ်တာပဲ။နော်စိတ်ပူရင်လည်းဝါရောရုပ်တွေကတစ်မျိုးဖြစ်တာပဲ။တော့ဒီမှာစိတ်သဇဝါရောရုပ်တွေခန္ဓာကိုယ်တစ်ခုလုံးပြည့်သွားပြီးတော့အလုတ်လုတ်တာတဲ့။စိတ်နဲ့ဝါရောနဲ့အလုတ်လုတ်နေတာ။စိတ်သဇဝါရော သွားခြင်းစိတ်ကြောင့်စိတ်ကြောင့်ဖြစ်တဲ့ဝါရောယုတ်တွေကဥဆောင်၍အလုံးလုံးတဲ့ဝါရောနောက်မှာဘယ်လိုတွေလိုက်လဲဓာတ်ကြီး၄ပါးနဲ့အထာကလယု၈ပါးတို့စုပေါင်းပြီးတော့မှရွေ့တဲ့လုပ်ငန်းကိုလုပ်တယ်လူလုပ်တာမဟုတ်ဘူးဒါအစင်းနဲ့ပြောလာပြီးပြီနော်ဒီနေ့ဒါတန်းပြောလိုက်ရင်နားလည်ပြီမဟုတ်လားမနေ့ကလည်းပြောပြီးသားဆိုတော့ ခုနကရွေးကျင်စိတ်ကလေးကိုအဲ့ဒီစိတ်ထဲမှာလည်းပဲဘယ်နှမျိုးပါလဲရှစ်မျိုးပေါင်းထားတယ်သွားကျင်စိတ်ထဲမှာသွားခြင်းစိတ်ထဲမှာစိတ်ပဲနှမျိုးပါတော့ရှစ်မျိုးသွားခြင်းစိတ်ကိုတတိထားလိုက်တော့တတိပါပါလာတယ်သွားခြင်းစိတ်ကိုတတိထားမှုရန်တွေ့ဝိရိယကလည်းအားဆိုင်ရတဲ့တော့ဝိရိယလည်းပါလာ သွားခြင်းစိတ်ကလေးကိုမိအောင်ဖမ်းဖို့အတွက်တမာတိရလည်းပါသွားခြင်းစိတ်ကအစင်းစင်ဖြစ်နေတာပါလားတလုံးတစ်ခဲမဟုတ်ဘူးလို့သိသွားတာပညာကလည်းပါလာအဲ့တော့အုပ်စုလိုက်လောက်တာသူတို့ကနော်အုပ်စုလိုက်လောက်တာအင်အားကတစ်ခုတည်းနဲ့အင်အားမဖြစ်အုပ်စုအားနဲ့သွားတာအဲ့ဒီမှာငါလောက်နေတာပါမှာသွားခြင်းစိတ်ကလေးတစ်ခုတည်းမှာကိုပဲတဘာဝတရားတွေအုပ်စုလိုက်လို့လို့ရတယ် ဟုတ်တယ်ပါအဲ့တော့သွားခြင်းစိတ်ကြောင့်စိတ်ကစားဝါယောယုတ်ကဥဆောင်နေတန်နေယုတ်တရားတွေအားလုံးကနောက်ကနေပြီးတော့ဆိုင်ရပြီသဘောပေါက်လားအုပ်စုလိုက်ကြည့်လှူရှာเนาะအဲ့ဒါမှဒီလိုရွေ့ခြင်းလုပ်ငန်းတစ်ခုကရုပ်ကောနာမ်ရောအကုန်လုံးအများကြီးအလုံးလုံးမှရွေ့လာနေဖြစ်တယ် ဒါကြောင့်စိတ်ကူးလေးကိုရှုမှတ်ရင်ရှုမှတ်ရင်လည်းဒီလိုအသိဉာဏ်တွေတိုးလာလိမ့်မယ်အဲ့ဒီအသိဉာဏ်တိုးမှုလုပ်ငန်းဆိုတာပုဂ္ဂိုလ်တ attva ပျောက်တဲ့လုပ်ငန်းဖြစ်တာကိုပြောတာเนาะကြာလေပုဂ္ဂိုလ်တ attva ပျောက်လေငါသူတစ်ပါးယောက်ျားမိန်းမပျောက်လေဒိဋ္ဌိကွာလေမာနကွာလေတဏှာကနောက်ဆုတ်လေပဲသွားလူရလူထိုင်နေလူအိတ်လူစိတ်ဟုသည် စိတ်ကြောင့်ဖြစ်သောအဝါယောနန္ဒောဘူဝေဖြစ်ဝါယောဖြစ်သောဝိရဲ့ပေါ်ဝါယောဖြစ်သွားပြီဒီခန္ဓာကိုယ်မှာခန္ဓာကိုယ်တစ်ခုလုံးဖြစ်သွားပြီဝိညာဉ်ပေါ်လာတယ်ဝိညာဉ်ဆိုတာလှူရှားတာကိုပြောတာနော်လှူရှားမှုပဲနှုတ်ကလှူရှားတာလဲဝစီဝိညာဉ်ကာယဝိညာဉ်ဒီခန္ဓာကိုယ်က အဟံရှိဟံဘောဟံဒါတွေအဟံနေအကုန်လုံးကဘယ်ကနေဖြစ်ပေါ်လာလဲဝါယောအဲ့ဒီဝါယောမှာမှဘယ်ဝါယောအဓိကလဲစိတ်ကစားဝါယောနော်စိတ်ကြောင့်ဖြစ်သောဓာဝါယောနံနောကိုဝေဖြစ်ဝါယောပြည့်သောဝိညာဉ်ပေါ်ရုပ်တော်သွားပြီပုဂ္ဂိုလ်မသွားငါမသွား ယုတ်သွားဉာဏ်ဖြစ်သည်ပုဂ္ဂိုလ်မထိုင်ယုတ်မထိုင်ယုတ်ထိုင်ဉာဏ်ဖြစ်ဘယ်နဲ့သိဉာဏ်ကဉာဏ်ကတိုးတာဆိုတာသိဉာဏ်တိုးတာတွားလိုက်တယ်ဆိုတဲ့တွားမှုလေးကိုရှုမှတ်တဲ့အခါသိဉာဏ်တိုးလာတယ်ဗျာထိုင်ရန်ကထတဲ့ခါကျတော့လေအသိဉာဏ်ကတိုးလာတယ်ဗျာဟုတ်တယ်မဟုတ်လား နော်ထိုင်ရန်ကထားတော့လေအသိဉာဏ်ကတိုးလာတယ်ဗျာထိုင်ရန်ရှုမှတ်တော့လေအသိဉာဏ်တွေတိုးတယ်ဗျာအဲအသိဉာဏ်တွေကလေလှုပ်ရှားမှုအလုံးမှာဒီစိတ်ဦးကလေးကိုရှုရင်းရှုရင်းနဲ့အသိဉာဏ်တွေကတိုးတိုးတိုးတိုးလာတာဒါကြောင့်အသိဉာဏ်တိုးမြင့်တဲ့လုပ်ငန်းကိုပါလို့ခေါ်တယ်ဝိပဿနာလုပ်တယ်လို့ခေါ်တာနော်ကျန်တာတွေမစင်စားနဲ့အသိဉာဏ်တိုးဖို့အခုတိုးလာပြီမို့လားပါဠိရှုမလဲ စိတ်ကူးလေးရှုမှတ်ပါ။ဘာလေးရှုတော့စိတ်ကူးလေးကိုရှုမှတ်မယ်။သွားလို့ရလို့ထိုင်နေလို့အိတ်လို့စိတ်ဟုသည်စိတ်ကြောင့်ဖြစ်သောဓဝါယောနတ်နောကိုဝယ်ပြီ။ဝါယောပြည့်တော်ဝိညာဉ်ပေါ်ရုပ်တော်သွားပြီ။ဝါယောကြောင့်သွားလာတဲ့နော်။ပုဂ္ဂိုလ်မတော်ငါမတော် ရုပ်သွားဉာဏ်ဖြင့်သည်ပုဂ္ဂိုလ်မထိုင်ငါမထိုင်ရုပ်ထိုင်ဉာဏ်ဖြင့်သည်ပုဂ္ဂိုလ်မယငါမယရုပ်ယဉာဏ်ဖြင့်သည်ဟောဉာဏ်ဖြင့်သည်ဉာဏ်ဖြင့်သည်ဆိုအတိတိုးတိုးတိုးတိုးတိုးတိုးလာတော့ဒီလုံငန်းကြီးတစ်ခုလုံးမှာပုဂ္ဂိုလ်လည်းမပါတ attva လည်းမပါရုပ်အစဉ်စဉ်နာအစဉ်စဉ် စုပေါင်းထုတ်လုပ်သောလုပ်ငန်းသာဖြစ်တယ်လို့အသိဉာဏ်ကရှင်းကနေလင်းကနေဖြစ်သွားပြီဆိုတော့ဆွဲရှိသေးလားမရှိတော့ရှုမှတ်တာအဆွဲလုံးဝမရှိတော့တို့အဆွဲမရှိတော့ဘာလို့အဆွဲမရှိလဲပုဂ္ဂိုလ်မပါတ attva မပါတော့ဆွဲเสียဘဒုသွားဆွဲဝင်ဆွဲတယ်ဆိုတာဘဒုမိပြီးမှဆွဲဖြစ်တာတော့ပုဂ္ဂိုလ်တ attva ပေါ်မှာအမိပြုမှအဆွဲဆိုတာ ဖြစ်တာသဘောပေါက်လားပုဂ္ဂိုလ်တ attva ဘုံမှာအမိမပြုဆိုတော့ဆွဲเสียပါမှမရှိတော့ဘူးတို့မှာဆွဲเสียမရှိတော့ဒါကြောင့်မို့ခုနကဟိုစိတ်ကူးလေးကိုရှုတဲ့အခါမှာစိတ်ကူးလေးကဖြစ်ခြင်းစိတ်ကလေးရွေ့ခြင်းစိတ်ကလေးဖြစ်ခိုက်ရှုရမှာလားဖြစ်ပြီးမှရှုရမှာလားမဖြစ်ခင်ရှုရမှာလားဖြစ်ခိုက်ကလေးရှုရမှာနော်ဖြစ်စေလေးရှုရမှာလား ပုတ်လာဖြစ်စေရှုမှတ်လို့ရှိရင်သူကဘာမှမဆွေးတော့ဘာမှမဆွေးတော့ဖြစ်စေတာရှုမှတ်လိုက်တယ်ဆိုရင်ဆွေးစရာရှိသေးလားနော်အဲ့ဒီလို ဖြစ်စေရှုမှတ်တာရောဖြစ်စေမရှုမှတ်တာရောနှစ်ခုလုံးစဉ်းစားကြည့်ပေါ့ဖြစ်စေရှုမှတ်လို့ရှိရင်အာကိုကဒီတဘာဝတရားတွေကိုဉာဏ်နဲ့မှရှင်းပြီးတော့အစွဲမရှိတော့ဘူးမငြိတော့ဘူးလွတ်လပ်သွားတယ်နော်ဖြစ်စေကိုမရှုနိုင်ဘူးဆိုရင်တော့ဆွဲအောင်ပါပဲငါနေငါကောင်းနေနဲ့ဆွဲအောင်ပါပဲ ဒါကြောင့်မို့ဘုန်းကြီးကစိတ်ကူးလေးကို ရှုမှတ်ပါဆိုတာသိအရေးကြီးတာစိတ်ကူးလေးရှုမှတ်ဖို့ဝိပဿနာသမားတွေအတွက်အင်မတန်မှအရေးကြီးလာမရှိဘူးလားအဲ့ဒါလေးကိုစัจ jana နာသဘောပေါက်နာလဲပါနော်ဒါလေးကတရက်ပဲကြံတော့နောက်နေ့ကျရင် စိတ်ဒီစိတ်ကိုရှုနိုင်အောင်လို့ပို့ပြီးတော့မှရှုတတ်အောင်လို့နောက်ပြီးတော့ယုံနံတွေကပို့ပို့ပြီးတော့မှမရှိတော့ဘူးဆိုတဲ့ဒိဋ္ဌိတွေတဖြည်းဖြည်း ခွာလာနိုင်ပြီလို့တော့ယူဆတယ်ဟောရင်းပေါ့လေသုတ္တမယညာအားဖြင့်ဒီလောက်ဟောပြောလာတာဆိုတော့အာတော်တော်လေးသဘောပေါက်သွားပြီလို့ထင်တယ်နော်ဘဝနာမယညာနဲ့မိမိအသိဉာဏ်ကိုတိုးမြင့်ဖို့ပဲလိုတယ်ဟိုပေါက်တယ်နော်ကဲနားကြပါ မာကြောင့်တသိသိလင်သိခြင်းစွန့်ပယ်လင်းလောအတေးယူဆွဲဖားမွေခဲသို့စိတ်ထဲမှတ်သို့မစွန့်လိုကဤကိုဒုက္ခနောင်မရဘူးကဲရစေနာမေတ္တာကို Yes and yes. ဒေနံယမအပေါင်းမကောင်းဟူသည်မြမတွေ့ရပဲတပ္ပတိသာမင်္ဂလာကိုရွေးကားတာလိုက်ရစေတော်ယနေ့ယခုပြုပြုသမျှမြတ်ပါကကိုမိဘဆရာ ကိုဆောင်နာကအယေစာရေစေတမြာလုံးစုံဘုံသုံးဆယ်တိဖြည်းဖြည်းတမ်းမြဝိနည်းရလိုရာကြပါစေဘင်္ဂဝေမြာထွေသာဓုဟောတိတော်ကုသိုလ် မြအမြယူတော်မူကြပါကုန်တော်